ယောမဩရစာ အခန်းကြီး9အငယ်1မှ17ထိုကြောင့်ငါတို့သည်ယုံကြည်ခြင်းရှိ၍ဖြောင့်မတ်ရာသို့ရောက်လျင်ငါတို့သခင်ယေရှုခရစ်အားဖြင့်ဘုရားသခင်ရှေ့တော်၌ငြိမ်သက်ခြင်းကိုခံစားကြ၏ထိုကျေးဇူးတော်ကိုခံစားရသည့်အကြောင်းမှယုံကြည်ခြင်းရှိ၍ထိုသခင်အားဖြင့်သာခံစားသောအခွင့်ကိုရကြ၏တို့ဖြစ်၍ ဘုရားသခင်၏ဘုန်းတော်ကိုမြော်လင့်၍ဝါကြွားဝမ်းမြောက်ခြင်းရှိကြ၏ထိုမြတ်မကဒုက္ခဆင်းရဲခြင်းကိုခံ၍ဝါကြွားဝမ်းမြောက်ခြင်းရှိကြ၏အကြောင်းမူကားဒုက္ခဆင်းရဲခြင်းသည်တီးခံခြင်းကို ပြုစုတတ်၏တီးခံခြင်းသည်လည်းတက်တည်ထင်ရှားခြင်းကို ပြုစုတတ်၏တက်တည်ထင်ရှားခြင်းသည်လည်းမျော်လင့်ခြင်းကို ပြုစုတတ်၏ ထိုမျှော်လင့်ခြင်းသည်ရှက်ကြောက်စရာအကြောင်းနှင့်ကင်းလွတ်၏။အဘယ်ကြောင့်နည်းဟူမူကား၊ငါတို့အားပေးတော်မူသောသန့်ရှင်းသောဝိညာဉ်တော်သည်ဘုရားသခင်၏မေတ္တာတော်ကိုငါတို့စိတ်နှလုံးထဲသို့ညွှန်းလောင်းတော်မူ၏။ငါတို့သည်အကျိုးနည်းရှိစဉ်တွင်၊အချိန်တန်မှ ခရစ်တော်သည် မတရားသောသူတို့အတွက်ကြောင့်အသေခံတော်မူ၏။ဖြောင့်မတ်သောသူအတွက်ကြောင့်အသေခံမည့်သူရှိခဲ၏။ သူတော်ကောင်းအတွက်ကြောင့်အသေးခံဝံ့သောသူရှိကောင်းရှိလိမ့်မည်မှန်စေတော့ငါတို့သည်အပြစ်ရှိစဉ်ပင်ခရစ်တော်သည်ငါတို့အတွက်ကြောင့်အသေးခံတော်မူသည်ဖြစ်၍ဘုရားသခင်သည်ငါတို့ကိုအပေမြလောက်ချစ်တော်မူသည်ကိုငါတို့အားထင်ရှားစွာ ပြတော်မူ၏တို့ဖြစ်၍ယခုတွင်အသွေးတော်အားဖြင့်ဖြောင့်မတ်ရာသို့ရောက်ပြီးမှထိုသခင်အားဖြင့်အပြစ်ငရဲမှကယ်ချွတ်တော်မူခြင်းသို့ ရောက်မည်ဟုသာ၍မျှော်လင့်เสียရှိ၏အကြောင်းမူကားရန်သူဖြစ်လျက်ပင်ဘုရားသခင်ဤသားတော်အသေးခံတော်မူခြင်းအပြင်ငါတို့သည်ဘုရားသခင်နှင့် မိတ္တဟာယဖွဲ့ခြင်းခြေဆုတော်ကိုခံရသည်မှန်လျင် မိတ္တဟာယဖွဲ့ပြီးမှအသက်တော်အပြင်ကဲတင်တော်မူခြင်းတို့ရောက်မည်ဟုသာ၍မျှော်လင့်เสียရှိ၏ထိုမြတ်မကငါတို့သခင်ယေရှုခရစ်အားဖြင့်မိတ္တဟာယ ဖွဲ့ရာကျေးဇူးကိုယခုခံပြီးလျှင်ထိုသခင်အားဖြင့်ဘုရားသခင်၌ဝါကြွားဝမ်းမြောက်ခြင်းရှိကြ၏အငယ်၁၂မှ၁၄ဤအကြောင်းအရာဟုမူကားအပြစ်တရားသည်တယောက်သောသူအားဖြင့်ဤလောကသို့ဝင်၍အပြစ်တရားအားဖြင့်တည်ခြင်းတရားဝင်သည်နှင့်အညီလူအပေါင်းတို့သည်အပြစ်ရှိသောကြောင့် သေခြင်းသို့ရောက်ရကြ၏ပညာတရားကိုမထမ်းမိတိုင်အောင်ဤလောက၌အပြစ်ရှိ၏အဘယ်ပညာတရားမျှမရှိလင်အပြစ်ရှိသည်ဟု မှတ်เสียမရှိ သို့တော်လည်းအာဒံလက်ထက်မှစ၍မောရှေလက်ထက်တိုင်အောင်တည်ခြင်းတရားသည်အစိုးရ၏အာဒံပြစ်မှားသည့်ဤသူမပြစ်မှားသောသူတို့ကိုပင်အစိုးရ၏ထိုအာဒံသည်နောက်လာလတန်သောသူ၏ပုံပမာဖြစ်သည် အငယ်15မှ21သို့တော်လည်းပြစ်မှားခြင်းသဘောနှင့်ကျေးဇူးတော်သဘောမတူ အကြောင်းမူကားလူတယောက်သည်ပြစ်မှားသောအဖြစ်လူများတို့သည်တည်ခြင်းသို့ ရောက်ကြ၏တယောက်သောသူသည်ဟုသောယေရှုခရစ်အားဖြင့်ဘုရားသခင်၏ကျေးဇူးတော်နှင့်ကျေးဇူးတော်၏အကျိုးသည် လူများတို့၌တာ၍ကျွယ်ဝပြည့်စုံ၏ထိုမှတပါလူတယောက်ပြစ်မှားသောအရာနှင့် ကျေးဇူးတော်အရာမတူ၊အကြောင်းမူကား၊တရားစီရင်သောအရာမှာအပြစ်တခုကြောင့်ဒဏ်ခံစေဟုစီရင်၏။ကျေးဇူးတော်အရာမှာအပြစ်များလျက်ပင်လွှတ်စေဟုစီရင်၏။ထိုမှတပါး၊လူတယောက်သည်ပြစ်မှားသောကြောင့်၊ထိုတယောက်သောသူအားဖြင့်သေခြင်းတရားသည်အစိုးရ၏။ကျေးဇူးတော်၏ကြွယ်ဝခြင်းကို၎င်း ဖြောင့်မတ်ရာသို့သွင်းပေးတော်မူခြင်းကို၎င်းခံရသောသူတို့သည်တယောက်သောသူတည်းဟူသောယေရှုခရစ်အားဖြင့်အသက်ရှင်လျက်သာ၍စိုးစံရကြလတံ။ထိုကြောင့်တယောက်သောသူ၏ပြစ်မှားခြင်းအားဖြင့်လူအပေါင်းတို့သည် အပြစ်စီရင်ခြင်းနှင့်တွေ့ကြုံရကြသည့်ဤသူတယောက်သောသူ၏ဖြောင့်မတ်ခြင်းအားဖြင့်လူအပေါင်းတို့သည်အသက်နှင့်ရှင်သော ဖြောင့်မတ်ရာသို့ရောက်ခြင်းအခွင့်ကိုရကြ၏ အကြောင်းမူကားတယောက်သောသူသည်နားမထောင်သောအားဖြင့်လူများတို့သည်အပြစ်ရောက်သည်နည်းတူတယောက်သောသူသည်နားထောင်သောအားဖြင့်လူများတို့သည်ဖြောင့်မတ်ရာသို့ရောက်ရကြ၏။ထိုမှတပါးပညတ်တရားသည်တဖန်ဝင်သဖြင့်ပြစ်မှားသောအပြစ်ပွားများ၏။သို့သော်လည်းအပြစ်ပွားများသည့်အရာမှာကျေးဇူးတော်သာ၍ကြွယ်ဝ၏။ထိုသို့ဖြစ်လျှင်အပြစ်တရားသည်သေခြင်းအားဖြင့်အစိုးရသည်နည်းတူ ငါတို့သခင်ယေရှုခရစ်ပြုစုတော်မူ၍ယေရှုတရားသည်သာဝရအသက်နှင့်ရှင်သော ဖြောင့်မတ်ရာသို့တွင်ခြင်းအပြင်အစိုးရလေအံ့တည်း